ရှမဿဲခရစ်ဝင်အခန်းကြီး15အငယ်1မှ9ထိုအခါယေရုရှလင်မြို့သားဖာရိရှဲတို့နှင့်ကျမ်းပြူဆရာတို့သည်ချင်းကပ်ပြီးလင် ရှေးလူဟောင်းတို့မှဆက်ခံသောဤဥပရိသကို ကိုရောဤတပည့်တို့သည်အဘဲကြောင့်လွန်ကျူးကြပါသည်သူတို့သည်လက်မဆေးဘဲအစာစားကြပါသည်တကားဟုလျှောက်ကြလင်ကိုရောက သင်တို့သည်အဆက်ဆက်ခံသောဤဥပရိသကိုအမိပြု၍ ဘုရားသခင်၏ပညတ်တော်ကိုအဘယ်ကြောင့်လွန်ကျူးကြသနည်း။ဘုရားသခင်၏ပညတ်တော်ကား၊မိဘကိုရိုသေစွာပြုလော့။အကြင်သူသည်မိဘကိုနှုတ်ဖြင့်ပြစ်မှား၏။ထိုသူသည်အသေသတ်ခြင်းကိုခံစေဟုလာသတည်း။သင်တို့မူကား၊အကြင်သူသည် ကိုယ်မိဘကိုသင်တို့အသုံးရနိုင်သမျှသောငါ၏ဥစ္စာသည်အလှူဝတ္ထုဖြစ်စေဟုဆို၏။ ထိုသူသည် ကိုယ်မိဘကိုပင်ရိုသေစွာမပြုရဟုဆိုကြ၏။ထိုသို့သင်တို့သည်အဆက်ဆက်ခံသောနည်းဥပဒေသအားဖြင့်ဘုရားသခင်၏ပညတ်တော်ကိုပယ်ကြ၏။လျှို့ဝှက်သောသူတို့၊ဟေရှာယသည်သင်တို့ကိုရည်မှတ်လျက်၊ဤလူမျိုးသည်နှုတ်နှင့်ငါ့ထံသို့ချဉ်းကပ်၍နှုတ်ခမ်းနှင့်ငါ့ကိုရိုသေကြ၏။စိတ်နှလုံးမူကားငါနှင့်ဝေးလှ၏။လူတို့စီရင်သော ပညတ်တို့ကိုသွန်သင်၍နည်းဥပဒေသပေးလျက်ပင်၊ငါ့ကိုအချည်းနှီးကိုးကွယ်ကြ၏ဟုနောက်ဖြစ်လတံ့သောအရာကိုလျောက်ပတ်စွာဟောခဲ့ပြီဟုပြန်၍မိန့်တော်မူ၏။10ထိုအခါလူအစုအဝေးကိုအထံတော်သို့ခေါ်၍၊သင်တို့နားထောင်နားလည်ကြလော့။ခံတွင်းသို့ဝင်သောအရာသည်လူကိုညစ်ညူးစေသည်မဟုတ် ခံတွင်းမှထွက်သောအရာသည်ညစ်ညူးစေသောအရာဖြစ်သည်ဟုမိန့်တော်မူ၏။တပည့်တော်တို့သည် ချဉ်းကပ်၍ယခုမိန့်တော်မူသောစကားကိုဖာရိရှဲတို့သည် ကြားသောအခါ စေတနာစိတ်ပျက်ကြသည်ကိုသိတော်မူသလောဟုလျှောက်ကြ၏။ကိုယ်တော်ကလည်း၊ကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမည်းတော်စိုက်တော်မမူသောအပင်ရှိသမျှတို့ကိုနှုတ်ရလိမ့်မည် ထိုသူတို့ကိုရှိပါလေစေ။သူတို့သည်လူကန်းတို့အားလမ်းပြသောလူကန်းဖြစ်ကြ၏။လူကန်းချင်းတဦးကိုတဦးလမ်းပြလျှင်၊နှစ်ဦးတို့သည်တွင်းထဲသို့ကျကြလိမ့်မည်ဟုမိန့်တော်မူ၏။ပေတရုကလည်း၊ထိုဥပမာကိုအကျွန်ုပ်တို့အားဖွင့်ပြတော်မူပါဟုလျှောက်လျှင်၊ယေရှုက၊သင်တို့သည်ယခုတိုင်အောင်ပညာမဲ့လျက်နေသေးသလော ခံတွင်းသို့ဝင်သမျှသည်ဝမ်းထဲသို့ဆင်း၍ရေအိမ်တွင်စွန့်ပစ်သည်ကို နားမလည်ကြသေးသလော။ခံတွင်းမှထွက်သောအရာမူကား၊နှလုံးထဲကထွက်လာ၍လူကိုညစ်ညူးစေသောအရာဖြစ်၏။မကောင်းသောကြံစည်ခြင်း၊လူအသက်ကိုသတ်ခြင်း၊သူ့မယားကိုပြစ်မှားခြင်း၊မိန်းမလွတ်နှင့်မှားယွင်းခြင်း သူ့ဥစ္စာကိုခိုးခြင်း၊မမှန်သောသက်သေကို ခံခြင်း၊သူ့အသရေကိုဖျက်ခြင်းအရာတို့သည်နှလုံးထဲကထွက်လာ၍လူကိုညစ်ညူးစေသော အရာဖြစ်ကြ၏။လက်မဆေးဘဲလျက်အစာကိုစားခြင်းမူကား၊လူကိုညစ်ညူးစေသည်မဟုတ်ဟုမိန့်တော်မူ၏။ယေရှုသည် ထိုအရပ်မှထွက်၍တုရုမြို့နှင့်ဇိဒုန်မြို့၏ကျေးလက်သို့ကြွတော်မူလျှင် ခါနာန်အမျိုးဖြစ်သောမိန်းမတယောက်သည်ထိုနယ်စပ်မှ ထွက်လာ၍၊ဒါဝိဒ်၏သားတော်ရှင်၊ကျွန်မကိုသနားတော်မူပါ။ကျွန်မ၏သမီးသည်နတ်ဆိုးနှိပ်စက်ခြင်းကို ပြင်းစွာခံရပါသည်ဟုဟစ်ကြော်သော်လည်း၊စကားတခွန်းမျှပြန်တော်မမူ။တပည့်တော်တို့သည် ချဉ်းကပ်၍ထိုမိန်းမပြန်သွားရသောအခွင့်ကို ပေးတော်မူပါ။ငါတို့နောက်သို့လိုက်၍ဟစ်ကြော်လျက်နေပါသည်ဟုတောင်းလျှောက်ကြ၏။ ကိုယ်တော်ကလည်း၊ဣသရေလအမျိုးအဝင်ပျောက်လွင့်သောသိုးများမှတပါးအခြားသောအမျိုးရှိရာသို့ငါ့ကိုမစေမလွှတ်ဟု မိန့်တော်မူ၏။ထိုမိန်းမသည် ချဉ်းကပ်၍ပြပ်ဝပ်လျက်၊ကျွန်မကိုကယ်မတော်မူပါသခင်ဟုလျှောက်ပြန်လျှင်၊ကိုယ်တော်က၊သား၏အစာကိုယူ၍ခွေးအားမပေးမချအပ်ဟု ပြန်ပြောတော်မူ၏။မိန်းမကလည်း၊မှန်ပါ၏သခင်။ခွေးမည်သည်ကား၊မိမိသခင်၏စားပွဲမှကျသောစားနုပ်စားပေါက်ကို စားမြဲထုံးစံရှိပါ၏ဟုလျှောက်ပြန်လျှင်၊အိုမိန်းမ၊သင်သည်ယုံကြည်အားကြီးလှပြီ။သင့်အလိုရှိသည်အတိုင်းသင်၌ဖြစ်စေဟုမိန့်တော်မူ၏။ထိုအချိန်မှစ၍ထိုမိန်းမ၏သမီးသည်ကျန်းမာပကတိဖြစ်လေ၏။ယေရှုသည်ထိုအရပ်မှကြွ၍ဂါလိလဲအိုင်နားသို့ရောက်တော်မူလျှင်၊တောင်ပေါ်သို့တက်၍ထိုင်တော်မူ၏ များစွာသောလူအပေါင်းတို့သည် ခြေမစွမ်း၊မျက်စိကန်း၊စကားအ၊အင်္ဂါချို့တဲ့သောသူမှစ၍အခြားသောအနာရောဂါစွဲသောသူများကိုဆောင်ခဲ့လျက်၊အထံတော်သို့ရောက်လာ၍ခြေတော်ရင်း၌ချထားကြ၏။အနာရောဂါများကိုငြိမ်းစေတော်မူသဖြင့်၊အသောသူသည်စကားပြောသည်ကို၎င်း၊ချို့တဲ့သောသူသည်ပကတိဖြစ်သည်ကို၎င်း၊ခြေမစွမ်းသောသူသည်လှမ်းသွားသည်ကို၎င်း မျက်စိကန်းသောသူသည်မြင်ရသည်ကို၎င်း၊လူအစုအဝေးတို့သည်မြင်လျှင်အံ့ဩခြင်းသို့ရောက်၍ဣသရေလအမျိုး၏ဘုရားသခင်ဂုဏ်တော်ကိုချီးမွမ်းကြ၏။32ထိုအခါယေရှုသည်တပည့်တော်တို့ကိုခေါ်၍၊ဤလူများကိုငါသနား၏။သုံးရက်ပတ်လုံးငါနှင့်အတူရှိကြပြီ။စားစရာအလျှင်းမရှိ။လမ်းခရီး၌မောမည်ကိုစိုးရိမ်သောကြောင့်အစာမစားမှီ သူတို့ကိုလွှတ်ခြင်းငှါငါအလိုမရှိဟု မိန့်တော်မူလျှင်၊တပည့်တော်တို့က၊ဤမျှလောက်များသောလူစုတို့သည်ဝစွာစားလောက်သောအစာကိုဤတောအရပ်၌အကျွန်ုပ်တို့သည်အဘယ်သို့ရနိုင်ပါမည်နည်းဟုလျှောက်ကြသော်၊ယေရှုကလည်း၊သင်တို့တွင်မုန့်ဘယ်နှစ်လုံးရှိသနည်းဟုမေးတော်မူလျှင်၊မုန့်ခုနစ်လုံးနှင့်အနည်းငယ်မျှသောငါးကောင်ကလေးရှိပါသည်ဟု ပြန်လျှောက်ကြ၏။ ထိုအခါလူအစုအဝေးတို့ကို မြေပေါ်မှာလျောင်းကြစေဟု အမိန့်တော်ရှိ၏။မုန့်ခုနစ်လုံးနှင့်ငါးတို့ကိုလည်းယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ၊မုန့်နှင့်ငါးကိုဖဲ့၍တပည့်တော်တို့အားပေးတော်မူ၏။တပည့်တော်တို့လည်းလူအပေါင်းတို့အားပေးကြ၏။လူအပေါင်းတို့သည် စား၍ဝကြပြီးမှ၊ကြွင်းရစ်သောအကျိုးပဲ့ကို ကောက်သိမ်း၍ခုနစ်တောင်းအပြည့်ရကြ၏ စားသောသူအရေအတွက်ကား၊မိန်းမနှင့်သူငယ်ကိုမဆိုဘဲယောက်ျားလေးထောင် ရှိသတည်း။ထိုလူများတို့ကိုလွှတ်တော်မူပြီးမှ၊လှေစီး၍မာဂဒလကျေးလက်သို့ရောက်တော်မူ၏။